ခန်းကြီး20အငယ်1မှ9ဘေးအန္တရာယ်ရောက်သောကာလ၌သာဝရဘုရားသည်ကိုရော့စကားကိုနားထောင်၍ယာကုပ်၏ဘုရားသခင်နာမတော်သည်ချီးမြှောက်တော်မူပါစေသောတန်ရှင်းရာဌာနတော်တဲကကူညီ၍ဇီးုံတောင်ပေါ်ကထောက်ပင့်တော်မူပါစေသော ကိုရောဤပူဇော်တကအလုံးစုံတို့ကိုအောင်းမေ၍မိရှုသောရစ်ကိုလက်ခံတော်မူပါစေသောကိုရောဤစိတ်အလိုရှိသည့်အတိုင်းပေးသနာ၍ အကြံစီတော်ရှိသမျှတို့ကို ပြည့်စုံစေခြင်းငှာပြတော်မူပါစေသောကိုယ်တော်ဤကယ်တင်ခြင်းကြောင့်အကျွန်ုပ်တို့သည်ဝမ်းမြောက်၍အကျွန်ုပ်တို့ဘုရားသခင် အခွင့်နှင့်အလံကို ထူကြလိမ့်မည်။သာရဘုရားသည်ကိုယ်တော်ဆုတောင်းသမျှအတိုင်းကျေးဇူးပြုတော်မူပါစေသော။အငယ်၆မှ9သာရဘုရားပေးတော်မူ၍ဘိသိက်ခံတော်သူအားကယ်တင်တော်မူကြောင်းကို၎င်း လက်ရလက်တော်ကယ်တင်ခြင်းအစွမ်းနှင့်ထိုသူ၏စကားကိုတန်ရှင်းသောကောင်းကင်ပေါ်မှာနားထောင်တော်မူကြောင်းကို၎င်း၊ယခုငါသိ၏။အချို့သောသူတို့သည်ရထားကို၎င်း၊အချို့တို့သည်မြင်းကို၎င်း ချီးမွမ်းတတ်ကြ၏။ငါတို့မူကား၊ငါတို့ဘုရားသခင်တည်းဟူသောထာဝရဘုရား၏နာမတော်ကိုချီးမွမ်းကြလိမ့်မည်။သူတို့သည်နှိမ့်ချ၍လဲလျက်ရှိကြ၏။ငါတို့မူကား၊ထ၍ မတ်တန်နေကြ၏အိုထာဝရဘုရားမင်းကြီးကိုကယ်တင်တော်မူပါအကျွန်ုပ်တို့ခေါ်သောအခါနားထောင်တော်မူပါ